ခန်းကြီး40အငယ်1မှ15ထိုနောက်မှာအေဂုတုရှင်မြင်းထံဖလားတော်ဝန်နှင့်စားတော်ဝန်တို့သည်မိမိတို့ရှင်အေဂုတုရှင်မြင်းကို ပြစ်မှားကြ၏ဖာရောဘီန်သည် ထိုအမတ်နှစ်ယောက်တည်းဟုသော ဖလားတော်ဝန်နှင့်စားတော်ဝန်တို့ကိုအမျက်ထွက်၍ယောသတ်အချုပ်ခံရာထောင်တည်းဟုသောကိုရန်တော်မူ၏အိမ်၌ချုပ်ထားတော်မူ၏ကိုရန်တော်မူသည် သူတို့ကိုယောသတ်၌အပ်၍ ယောသတိပြုစုရ၏သူတို့လည်းအင်တန်ကာလအချုပ်ခံလျက်နေရကြ၏ထိုတို့ထောင်ထဲမှအချုပ်ခံလျက်နေရသောအေဂုတုရှင်ပြန်ဤဖလားတော်ဝန်နှင့်စားတော်ဝန်ယောက်တို့သည်အတီးအတီးမိမိတို့ကိုစီဆိုင်သောအ내နှင့်ပြည့်စုံသောအိမ်မက်ကိုတညချင်းတွင်တယောက်တနည်းစီမြင်မဲ့ကြ၏နာနဲ့အချိန်ရောက်မှယောသသည်သူတို့ထံသို့ဝေ၍ကြည့်ရှုသောအခါ သူတို့မျက်နှာညှိုးငယ်လျက်ရှိသည်ကိုမြင်လျင်သင်တို့သည်ယနေ့အဘယ်ကြောင့်မျက်နှာညှိုးငယ်သည်ဟုမိမိသခင်အိမ်၌မိမိနှင့်အတူအချုပ်ခံရသောဖာရောမင်း၏အမတ်တို့အားမေး၏သူတို့ကလည်းငါတို့သည်အိမ်မက်ကိုမြင်ရပြီးအ내ကိုဖတ်နိုင်သောသူမရှိဟုဆိုကြသောယောသကအိမ်မက်အ내များကိုဘုရားသခင်ဆိုင်တော်မူသည်မဟုတ်လောတို့ဖြစ်၍သင်တို့အိမ်မက်ကိုကျွန်ုပ်အား ကြားပြောကြပါဟုဆို၏ထိုအခါဖလားတော်ကွန်သည်မိမိအိမ်မက်ကိုယောသအားကြားပြောသည်ကားငါမြင်မဲ့သောအိမ်မက်တွင်ငါရှိမှစပြည့်နွယ်ပင်ရှိ၏ထိုစပြည့်နွယ်ပင်၌အလက်သုံးလက်ရှိ၏ထိုအလက်တို့၌ပန်းငုံကဲ့သို့ရှိ၏အပွင့်လဲပွင့်၏အတီးပြုတ်တို့လည်းမှဲ့သောစပြည့်သည် ဖြစ်လေ၏ဖာရောမင်း၏ဖလားတော်ကိုငါကင်လျက် ထိုစပစ်တီးကိုယူ၍ဖလားတော်၌ညှစ်ပြီးမှလက်တော်တွင်ဆက်သည်ဟုပြောဆို၏ယောသကလည်းတင်ဤအိမ်မက်အ내ဟုမူကားစပစ်တွင်သုံးလက်တို့သည်သုံးရက်ဖြစ်၏သုံးရက်လွန်မှဖာရောမင်းသည်တင်ဤဥကောင်းကိုချီးမြှောက်၍တင်ဤအရာကိုပြန်ပေးတော်မူသည်ဖြင့်တင်သည်အထက်ကဖလားတော်ဝင်ဖြစ်၍ပြုဘူးသည့်ဤတူတဖန်ဖလားတော်ကိုဖာရောမင်း၏လက်တွင်ဆက်မြဲဆက်ရလိမ့်မည် သင်သည်ချမ်းသာရသောအခါကျွန်ုပ်ကိုအောက်မေ့၍ကျေးဇူးပြုပါလော့ဖာရောဘုရင်ကိုရှောက်၍ကျွန်ုပ်ကိုဤအိမ်မှနှုတ်ယူပါအကယ်စင်စစ်ကျွန်ုပ်ကိုဟေပြဲပြီမှခိုးယူခဲ့ကြ၏ဤပြီမှလည်းကျွန်ုပ်၌အပြစ်မရှိဘဲထောင်ထဲမှလှောင်ထားကြသည်ဟုဆိုလေ၏အငယ်၁၆မှ23ထိုအိမ်မက်အ내ကောင်းသည်ကို စားတော်ဝန်သိမြင်လျင်ငါသည်လည်းဖြူသောတောင်းသုံးလုံးကိုကိုယ်တိုင်ရွက်နေသည်ကိုမြင်မဲ့၏အပေါ်တောင်းတွင်ဖာရောမင်းစားတော်ခေါ်ဖို့ချက်ပြီးသောခဲပွေစားပွေအမျိုးမျိုးရှိ၍ငှက်တို့သည်လည်းငါရွက်သောတောင်းတဲကနှုတ်၍စားကြသည်ဟုယောသအားပြောဆို၏ယောသကလည်းတင်းအိမ်မက်အ내ဟုမူကားတောင်းသုံးလုံးသည်သုံးရဖြစ်၏ သုံးရက်လုံမှဖာရောမင်းသည်တင်းဥကောင်းကိုကိုနှင့်ခွာမြောက်လျက်တစ်ပင်၌ဆွဲထားတော်မူ၍ငှက်တို့သည်တင်းအသားကိုနှုတ်၍စားကြလိမ့်မည်ဟုပြန်ပြော၏ထို့နောက်သုံးရက်လွန်သောအခါဖာရောမင်းဖွာသောနေ့ရက်၌နှစ်စဉ်ပွဲကိုခံ၍ကျွန်တော်မျိုးအပေါင်းတို့ကိုကျွေးမွေးတော်မူစဉ်တွင်ဖလားတော်ဝန်ဤဥကောင်းနှင့်စားတော်ဝန်ဤဥကောင်းကိုကျွန်တော်မျိုးတို့တွင်ဖော်တော်မူ၍အိမ်မက်အ내ကိုယောသတ် ဖတ်သည့်အတိုင်းဖလားတော်ဝန်ကိုအထက်အရာ၌တဖန်ခန့်ထားတော်မူသည်ဖြင့်သူသည် ဖလားတော်ကိုဖာရောမင်း၏လက်တွင်ဆက်မြဲစေရ၏စားတော်ဝန်ကိုမူကားဆွဲထားတော်မူ၏သို့တော်လည်းဖလားတော်ဝန်သည်ယောသတ်ကို မအောင်မေဘဲမေ့လျော့၍နေလေ၏